နေ့ကကိရိစာဝတ္တကာမဝတ္တဝိပကဝတ္တသူစီရဲ့၃မျိုးဆက်ပုံပေါ့လေဆက်ရတာလည်းပဲမဂ္ဂင်၈ပါးအကျင့်တရားကိုပြည့်စုံခြင်းလောက်တဲ့အထိမကျင့်လို့၃ပါးဆက် ဒုက္ခတွေရောက်ပုံပြောသွားပါတယ်ပြီးတော့ဟိုသုံးပါပြတ်ပုံဆိုလိုတိပ္ပံလမ်းကြောင်းဖြောက်ရောက်လျှောက်ရင်ဒီလမဲ့ကေသမာဓိမဲ့ကေပညာမဲ့ကေပေါ့လေမဲ့ကေ၃ရက်တတိယဖြစ်တဲ့မဲ့ကေ၈ပါးပေါ့ပါသွားဘူး လောကီရှင်ပါပွားပြီးသားဖြစ်သွားလို့ရှိရင်ဝိစီရသုံးပုံပြတ်ပုံပေါ့လေစာဓုနဲ့လက်တွေ့ပေါက်ဆက်ပြီးတော့ပြောခဲ့ပါလားအဲတော့ဝိစီရပြတ်လို့တဲ့ပုဂ္ဂိုလ်ဟာဒီပိဋကလမ်းကြောင်းဖြုတ်ရောက်လဲဖို့ရှိတော့ပါပဲ ခေတ္တမှရှုသတိပြုစောင့်ဖို့ဆင်ထားကြတဲ့အတိုင်းမြင်လိုက်မှကြားလိုက်မှနားလိုက်စားလိုက်ထိလိုက်ဒီတိုင်းဘာမစိုးဘောလေးကိုရီးယားပေါ်သူများဟာဒီပေါ်လုံးပေါ်စဲလေးကုလိုသတိပ္ပာနေရပါရှိမှာလားသွားပါများတော့ဒီလဟာဖုံးလာတာဗောလေမှားစရာမရှိတော့ဘူးတမတ်တမတ်ကလည်းပဲ တခုတည်းတို့လို့ရှိရင်ဘာမှအားမရှိဘူးပဲလို့အားမရှိတဲ့အမှတ်ကလေးတွေဓမ္မကနှစ်မှတ်သုံးမှတ်စသည်များလာရင်အဲဒီအားမရှိတဲ့ဟာလေးပူပေါင်းတဲ့အခါကျတော့ဒီတဲကအောင်းဝယ်ခေါင်းလောက်စွန့်ရင်တွေထွက်လာတယ်တခုကြီးတခုကြီးစွန့်ရင်နောက်တော်တော်လေးအကောင်းနေတဲ့အခါကျတော့အုပ်စုစွန့်ရင်တွေလည်းဖြစ်လာတော့ သတ္တဥစုစွာရင်ဝိရိယဥစုစွာရင်တတိဥစုစွာရင်သမာဓိဥစုစွာရင်ပညာဥစုစွာရင်ပေါ့အထူးအားဖြင့်စီစီဥစုစွာရင်လည်းဥတ္တပဥစုစွာရင်ပေါ့ဒီမှာတတိကြီးလုပ်ပြီးတော့အဟုသူကြီးဖြစ်မှာကိုပဲယုံလာတာပေါ့ မတ်တီကောင်းလာပြီဆိုလို့ရှိရင်မတ်တီလွတ်ပြီးတော့ကိလေသာတွေဖြစ်မှာကိုပဲမကြိုက်ခင်တော့ရုံးလာတာဟင်းမမလို့ကြိုးစားလေလေသူစိတ်လေးတတိကြီးအားကောင်းလာလေမတ်တီလွတ်ပြီးတော့ညီညာမှုတွေဖြစ်လာမှာအဝိသုတွေဖြစ်လာမှာပဲယွန်းလာယွန်းလာကြောက်လာတာပါဒီစွမ်းအားတွေက ကုသိုလ်ဖြစ်ဖို့ရာအကုသိုလ်တွေဟန်တာပြီးတော့ကုသိုလ်တွေဖြစ်ဖို့ရာအတွက်တိတ်လိုအပ်တဲ့အားတွေပါပဲဒီမှာအဲဒါလေသူ့အုပ်စုအလိုက်ပေါ်လေးစွမ်းအားတွေဖြစ်လာတာပါတဲ့တော့အဲဒီစွမ်းအားတွေကောင်းပြီဆိုလို့ရှိရင်ဒီနေ့တွေကလက်ကြီး၈ပါးပွားများပြီးဖြစ်ပုံကပြောတော့တာဒီနေ့သစ္စာ၄ပါး တပြိုင်တည်းပါပုံလေးပေါ့လေအဲ့ဒါကြီးကြီးပြောမယ်မက်ကဆိုတာလမ်းကြောင်းပါပဲလမ်းဆိုတာတော်ရမှာပါသူကတော့ဖောက်ထားပြီးတော့ဒီတိုင်းပဲမတော်ဘဲပြစ်ထားလို့ရှိရင်လမ်းဖောက်ရကျိုးမနှက်ဘူး မြတ်စွာဘုရားလမ်းကြီးဖောက်ပေးထားတယ်မက္ခဆိုတဲ့အနေနဲ့ပေါ့ပေါက်ပေးထားတဲ့လမ်းလျှောက်လို့ရှိရင်လမ်းမှန်လျှောက်လို့ရှိရင်ဒီကိတဲ့စကားမှရောက်တာပဲလမ်းကဖြောက်ပြီဆိုလို့ရှိရင်ပိုတော်မှရောက်တယ်ပါသေးတယ်တော့ဒီတော့ဒီလမ်းလျှောက်လို့ရှိ ဒီအေဂျင့်နဲ့စကားရောက်မယ်ဆိုတာနားလည်ထားသူဟာမိမိရဲ့ထောင်ကတော့ဖောက်ထားတဲ့လမ်းပွင့်တဲ့လမ်းကိုလျှောက်ဖို့ဒါပဲရှိတာမလျှောက်ရင်တော့မရောက်ဘူးအဲအဲ့ဒီလမ်းကတော့မြတ်စွာဘုရားကလမ်း30ဖောက်ပေးသွားပါတယ်မူလလမ်း မူလမက္ခင်ကခေါ်တာပါပုပ္ပပါကလမ်းရှိပိုင်းလမ်းပေါ်မက္ခင်အဲနောက်ဆုံးနိဗ္ဗာန်ကိုမြင်နိုင်တဲ့ဆက်ရမယ်လမ်းပေါ်လေးဆိုတာအဆုံးသတ်သွားတဲ့လမ်းပေါ်ပါဠိစကားနဲ့ပြောမယ်ဆိုလို့ရှိရင်တော့မူလမေကပုပ္ပပါကမေကနဲ့ အရိယာမဂ္ဂအစာဝတိ၃မျိုးရှိပါတယ်။ဘုလားပုပ္ပအရိယာ၃ဝလက်ခင်မြတ်ဆိုတာပါ။ဖြစ်ပွားစဉ်လေထုံးမဲ့ခင်ဝတ်စဉ်မြတ်ဖြစ်ပွားတယ်ဆိုတာဒီလမ်းလျှောက်ရတာပါပဲ။ဘုလားမဂ္ဂဆိုတာကလူတိုင်းလူတိုင်းဟာလမ်းမှာတော့ဘယ်သူမှမလက်ချင်ကြဘူး လမ်းမှာလျှောက်ပြီးတော့စကားမှာဆက်ရှင်ကြတာကြီးပဲအဲ့ဒီလိုပုဂ္ဂိုလ်ကြီးကိုမတ်သက်စွာဘုရားကလမ်းမှာလည်းလမ်းမှာခုခွဲပြီးတော့ပြခဲ့ပါတယ်လမ်းမှာလျှောက်ကုလမကဆိုတာကတော့ကောင်းတာပြီးကောင်းကျိုးရတာတည်းဆိုးတာပြီးဆိုးရတာတည်း သူ့သဘာဝအခြေဆိုးတွေပေါ့လေကိုယ်နဲ့ဆက်တဲ့အခြေဆိုးနှုတ်နဲ့ဆက်တဲ့အခြေဆိုးစိတ်နဲ့ဆက်တဲ့အခြေဆိုးတွေပေါ့လေလမ်းမလျှောက်လို့ရှိရင်တော့ဒုက္ခတွေရောက်တတ်တယ်ဆိုတာပေါ့လေဘဝရှင်တန်းတွေလည်းပဲနှိမ့်ကြပြီးတော့ရှင်းရည်တွေလည်းပဲပြောက်ခွေသွားတတ်တယ်ဆိုတာပေါ့လေ အချောက်ရမယ့်လမ်းကိုပိတ်ခဲ့ပါတယ်မြတ်စွာဘုရားတားခဲ့ပါတယ်အဲလျှောက်ရမယ့်လမ်းကတော့ပထမဆုံးကောင်းတော်ပြီးကောင်းကျိုးရတတ်တယ်ဆိုရပြီးဆိုရတတ်တယ်ဆိုတဲ့အတိစိတ်ဓာတ်စသည်ပါလေလူရတော့အတိစိတ်ဓာတ်ပါပဲစောစောပိုင်းကဒီလမ်းလျှောက်ရင်အဆိုးနဲ့ကြုံရတော့မှာပဲ အန္တရာယ်တွေ့တော့မှာပဲဆိုတော့တိထားနှင့်ဖို့လိုရတယ်ဒီလမ်းလျှောက်လို့ရှိရင်ပြေးရန်ကင်းပြီးတော့ကိုလိုတဲ့စီရောက်တတ်တယ်ဆိုတော့ဟောလေဒီလိုတော့နားလည်ထားပါတယ်မိမိနဲ့မသိမြတ်တဲ့အစာဆိုတာရှိပါတယ်မသိမြတ်တဲ့အစာမှသိပြီးတော့ရှောက်လို့ရှိရင်အစာနဲ့ဆက်တဲ့ဆိုးကျိုးမရဘူးပေါ့ ဘာစိတ်ဟာသူ့စားလို့ရှိရင်တော့ဆုံးရှုံးရနိုင်တဲ့အသက်ဆုံးရှုံးနိုင်တယ်ဆိုတော့သိထားတော့အစိတ်ကိုအထူးချောင်ရတာပဲအစိတ်မပါတဲ့အစာရှောင်ဖို့အစိတ်နဲ့နေမရှိမိဖို့အစိတ်နဲ့မထီပါဘူးပေါ့လေဒါတော့ဒါတွေသိအရေးကြီးပါတယ်သူ့သဘောကအခြေစိုးတွေဆိုတာအမှန်တန်ပြင်းထန်တဲ့အစိတ်နဲ့တူတာပဲ။ အဲမြတ်စွာဘုရားအစိတ်မတည်အောင်ဆိုပြီးတော့ရေစိုးတွေရှောင်းပါဆိုတော့ဗောလေမရှောင်းနိုင် ဆိုကြရမှာဒီလည်းမတင်မြတ်တဲ့ဆာဆာရင်ဆိုကြဒါပဲအဲတင်မြတ်တဲ့အစာတွေအာရနဲ့ပြည့်စုံတဲ့အစာတွေဝဇ္ဇတနဲ့ပြည့်စုံတဲ့အစာတွေဒီအစာတွေစားလို့ချိန်စားစားလို့ရှိရင်မှန်မှန်စားလို့ရှိရင် စာဖြည့်တယ်အင်အားဖြည့်တယ်ကျမ်းမာရေးရတယ်ဆိုတာမျိုးလိုပေါ့ကောင်းတဲ့ကုလစိတ္တာအပြုအမူလေးတွေတန်ရှင်းတဲ့ကုလစိတ္တာအပြုအမူလေးတွေရင်ချင်းအေးချပြီးတော့နိစ္စစရာကောင်းတဲ့ကုလစိတ္တာအပြုအမူလေးတွေပြုရင်ပြုတဲ့အလိုက်ကောင်းကျိုးတွေရတယ်ဆိုတော့ပေါ့အဲ့ဒါလိုလည်းမြတ်စွာဘုရားသင်ကြားခဲ့ပါတယ်သင်ကြားတဲ့အတိုင်း တိရှိလို့ရှိရင်အတိရသွားလို့ရှိရင်အဲဒီအတိရဲ့အတိဟာပါဠိလိုကတော့ကာမစတသမာဓိတိခေါ်ရတယ်လူရမိမိတို့ပြုထားတဲ့ခန္ဓာလေးကိုယ်ပဲဥစ္စာရှိတယ်လို့ဒီလိုအတိစိတ်တတ်ပေါ်လေအဲဒါကာမစကရသမာဓိတိခေါ်ရတယ်လူဘဝမှာအခြေခံသိအရေးကြီးပါတယ်အဲဒါ ရှိအတိလေးဟာမှန်ကန်တဲ့ယုံကြည်မှုဖြစ်ဖို့ရသိအရေးပါပါတယ်ကောင်းတာကြီးကောင်းကျိုးရတတ်တယ်ဆိုတော့အတိစိတ်တရှိတာပြီဆိုလို့ရှိရင်ကောင်းတာကြီးကောင်းကျိုးရဖို့ပဲဆိုတာပေါ့လေနောက်ပိုင်းယုံကြည်မှုလက်ခံမှုဖြစ်လာတာပါပဲ မကောင်းတာပြီးမကောင်းကျိုးရဖို့ပဲဟောရမှာပဲအတိစိတ်တာရှိတော့မကောင်းတာတွေလုပ်စီမကောင်းကျိုးရဖို့ပဲဆိုတဲ့ယုံကြည်မှုတက္ကံမှုလည်းပြည့်လာတာကောင်းတာတွေဆောင်းဆိုးတာတွေရှောင်ဖို့ရအတွက်ဒီအတိစိတ်တာဟာအခြေခံအားဖြင့်အရေးကြီးပါတယ်အဲ့ဒီတိစိတ်တာမရှိဘူးဆိုလို့ရှိရင် ကောင်းတာပြည့်တဲ့ကောင်းကျိုးများဆိုးတာပြည့်တဲ့ဆိုးရများဆိုတာယုံကြည်မှုမရှိတော့ယုံကြည်မှုရှိဖို့ဆိုလို့ရှိရင်အကောင်းနေဆောင်ဖို့ကျင့်ဖို့ဆန္ဒလည်းမပြုတော့မတောင်းဆိုတော့အဆိုးကြီးရှောင်ဖို့ဆိုတာလည်းပဲဆန္ဒမပြုတော့မတောင်းဆိုတော့ဆန္ဒကြီးအရှင်းမလာဘူးဆိုလို့ရှိရင်ကောင်းတာကြီးပြုဖို့လည်းပဲ အာမစိုက်တော့အာမထုတ်တော့ဆိုးတာတွေရှောင်လို့လည်းအာမထုတ်တော့တတ္တိကြီးကြောင်သွားပြီပေါ့လေကောင်းတာတွေလုပ်ဖို့တတ္တိဆိုးတာတွေရှောင်ဖို့တတ္တိပေါ့လေဒါတွေအဲ့ဒါလည်းလည်းမရှိတော့မရှိရင်ပမာဒဆိုတာပေါ့လေပမာဒဆိုတာမကောင်းတာတွေကိုရှောင်ဖို့ရအတွက်လေဟင်းပြက်ကွက်မှုတွေပေါ့လေ ဒါကြီးပေါ့ဒါကြီးဖြစ်သွားတာပဲပို့ဆောက်မှုတွေဖြစ်သွားတာပဲကောင်းတာတွေဆောင်ဖို့သူဉာဏ်နဲ့သူလုပ်ဖို့ဆိုတာကလေဟင်းမှုပြက်ကွက်မှုဒါကြီးဖြစ်သွားတာပဲပို့ဆောက်မှုတွေဒါဖြစ်သွားတာပဲပမာဒဝင်လာတော့တာပါပဲပမာဒဝင်လာပြီဆိုလို့ရှိရင်အလိုလိုပဲတတိကမဲ့သွားတာပဲအပမာဒမကတ်တော့ဘူး တတိနဲ့မကွယ်ကွယ်လွယ်မှုမရှိတော့တတိရှိပါမှရှောင်ရှားမယ့်ຢာတွေရှောင်ရှားဖို့မလျင်တော့မပြည့်ွက်တော့မဖို့စားတာဆောင်ပွားလိုက်တာမဲ့ຢာတွေကိုသူ့ဉာဏ်နဲ့သူလုပ်ဖို့ຢာအတွက်မလျင်မပြည့်ွက်မဖို့စားအဲ့ဒါပါပဲရှောင်ရမယ့်ຢာတွေရှောင်လိုက်တဲ့အခါကျတော့ဆိုးကျိုးမရဘူး ဆောင်ရမယ့်ဟာဒီသူ့ရတဲ့သူဆောင်တော့ကောင်းကျိုးကြီးအစဉ်စဉ်ရတာပါတော့တတိတိဖြစ်လာတော့အပမရတိဖြစ်လာတော့ဒိတ်ကျေစုရှိတာအဲငကောကကမ္မတုဒ္ဒသမာဓိတိခေါ်တဲ့မူလမဲ့ခင်လမ်းကြောင်းမပွင့်ဘူးဆိုလို့ရှိရင်တော့ပမာဒကြီးပဲများတော့တာပါပမာဒများတယ်ဆိုရင်စိတ်ကလည်းပဲထိမ့်လို့မရထိမ့်လို့မရဖြစ်သွားတာ တည်ငြိမ်မှုလည်းရှိတော့တည်ငြိမ်မှုမရှိဘူးဆိုလို့ရှိရင်တော့အဲ့ဒါဟာကိုယ်ရောနှုတ်ကိုစိတ်ကြီးစိတ်ထားရောခလုံးလွတ်ပြီးတော့ပေါ့လေအဆိုးကြီးဖြစ်တော့တာပဲအဲ့ဒါလိုလည်းရှိရမှာမသိကြောက်မှာမသိဖြစ်သွားတာပဲတော့စိတ်ပိုင်းဆိုင်ရာအာဒီအကုန်လုံးဆုံးရှုံးကုန်တာပဲခုနဆိုရတယ်လူတိုင်းဝိုင်းထဲမှာလူကောင်းတယောက်အနေပေါ့လေ စိတ်ထားကောင်းတဲ့လူကောင်းတယောက်လေအတိအကျရှိတဲ့လူကောင်းတယောက်အနေတော့လူကောင်းရှိရမဝင်တော့လူကောင်းအတိုင်းဝိုင်းရနေပြီးတော့အပြင်ဘက်ရောက်သွားတာပဲလူတော့လူပဲလူမပြီးသားသူလူလိုစိတ်ထားတတ်သူလူအကြည့်ညာမရှိသူအဲ့လိုရှိတော့ပါလေတော့တိတ်ဆိုးရပါတယ်ဒါမလို့ဒီမူလမေကခေါ်တဲ့ကမ္မစကတသမာဓိတိဟာ လူတိုင်းအဖို့အသေးအရေးကြီးပါတယ်လူတိုင်းဆိုလို့ရှိရင်လူမျိုးဘယ်လူမျိုးမဆိုဘယ်ဘာသာဝင်မျိုးမဆိုဒါသိအရေးကြီးပါတယ်ဒီကမ္မစေတသမာဓိကြီးဟာမူလမဲ့ခင်ဟာဘဟုဌာနာကြီးပဲဘဟုအချက်ချာကြတဲ့ဇုံနေရာကြီးပဲဒီလိုတော့ junction ခေါ်တာပါ junction ကြီးပဲ ဒီကနေလမ်းကိုဖြာပြီးတော့ထွက်ရမှာပေါ့မြေသာစိတ်ကံတို့လေစိတ်တို့ရေစိတ်တို့ဆိုတာပေါ့စုံဌာနဆိုတာရှိပါတယ်လားရှင်းရှင်းဒီကနေခွဲရကမ္မလက္ခဏာသမာဓိကြီးဇုံထားပြီးတော့ကြာနေလမ်းကွဲတွေပေါ့လေကမ္မလမ်း ကံလန်းခေါ်တာပါလေဈာနာပဲကဈာန်ဆန်လန်းညာနာပဲကညာလန်းဆိုတာပါလေကမ္မယာနာဈာနာယာနာညာနာယာနာဆိုတာပါလေဒီလိုလည်းပဲသုံးကြပါလေဒီမှာဒီကနေ့စုံဌာနာကြီးကနေပြီးတော့ကံလန်းညာလန်း ကာလစာနာညာလန်းဆိုတာခွဲရပါတယ်သူကတော့ကာလဆိုတာကခေါင်းလောက်ပြီးကောင်းဆုံးရတတ်တယ်ဆိုအတိရှိတတ်ရှိတော့စွန့်နိုင်သမျှဒါနကုသိုလ်တွေလောက်တာသူများလှူအားပေးတာယူသေးတဲ့ပုဂ္ဂိုလ်တွေယူသေးတာသူများကောင်းတာလုပ်တာကိုကိုယ်ကဝန်တာတာထောက်ခံတာကိုကောင်းတဲ့အလုပ်တွေကိုလည်းပဲသူများ ထောက်ခံတယ်အောင်ဆိုမျှဝေပြေးတာတရားကြီးနာကြတာတရားကြီးဟောကြတာဟောဒီဒါလေးပေါ့ဒါကြတော့ကံလန်းနဲ့ထည့်ရမှာပါပဲအဲ့ဒါလေးပြုလို့ရှိရင်စေတနာကြီးရှိသလောက်ပေါ့လေဘုလိုဒုဘဝလိုနောက်ဘဝလိုရောက်တာအဲခုနဒါနကုသိုလ်တိလကုသိုလ်တွေတိလကုသိုလ်တွေလည်းရှိတော့ လူဘဝနတ်ဘဝရောက်တဲ့တော့ကံခေါ်တဲ့စေတနာကောင်းသလောက်လူဘဝနတ်ဘဝမှာပေါ့လေပေါ်ပေါ်လွင်ထင်ရှားရှားလေးနေရတဲ့တော့သူကတော့လောက်ပဲအဲ့ဒါကံလန်းလိုက်တော့သူ့ဘဝပြည့်စုံမှုကတော့နတ်ဘဝနဲ့လူဘဝအလူဘဝနဲ့နတ်ဘဝဒါပဲတိတ်တယ်မပေါ်ဘူး ရှိဝတ္ထုတစ်ခုခုပေးတာကိုယ့်ရဲ့ကုသိုလ်ကိုအမြတ်မြတ်ပေးတာသူရပေးတဲ့ကုသိုလ်ဝေစုကိုလည်းပဲကိုယ်ကသာဓုခေါ်တာဒါကဒါနာထဲမှာပါပါတယ်အဲ့ဒီဒါနာကတော့ဖြစ်လျာမှာပေါ့လေဘောဂသံပတ္တိဆိုတာပေါ့လေစောင့်နေပြည်လေတယ်ပေါ့လေစောင့်နေပြည်တော့ချမ်းသာတယ်ပေါ့ တိလကတော့အမှားတွေကိုလက်တွေ့ကျကျရှောင်တော့ကျွလွန်ဆောင်ရတဲ့ကိလေသာတွေမရှိဘူးပေါ့ကိုယ်ဘုံလုံးကိုအပြည့်ခင်းတာရှင်းနေတာယူသေးတဲ့ပုဂ္ဂိုလ်ယူသေးဘူးအလေးထားလေးတွေကကောင်းတယ်သူများကုညီရရှိလို့ရှိကုညီဖို့ရတဲ့ဝေယဝိစာတွေဒါတွေကောင်းတဲ့အလေးထားလေးတွေပဲဒီကောင်းတဲ့အလေးထားလေးတွေရှိလို့ရှိရင် ကိုယ်မှလည်းအဖြစ်တွေတွေးပြီးတော့သူတို့ဘာလည်းပဲကိုယ်အတွက်နဲ့ကိုယ်စိတ်ဆင်းရဲခြင်းမဖြစ်ဘူးအဲဒါတိလဆိုင်ရာခေါ်တယ်တိလဆိုင်ရာပြည့်စုံလို့ရှိရင်သူ့ဘဝနောက်ဘဝရတယ်ဘဝတံပတိခေါ်တယ်ဘဝတံပတိစောင့်နေပြည်တယ်ညံ့မလဲဘူးတိလကဘဝတံပတိလူဘဝနောက်ဘဝရတယ်ချမ်းသာမကွယ်ဘူးဒါပဲ ဒီတော့ရှိသမာဓိတိနှမျိုးပေါ့လေအဲလမ်းစဉ်နှမျိုးဝေဒနာကြီးအထုနေတဲ့အခွင့်အရေးရအောင်နိဗ္ဗာန်မျက်မှောက်ပြုဖို့ရာအတွက်အရိယာလမ်းစဉ်လိုက်နေဖို့ရာနိဗ္ဗာန်မျက်မှောက်ပြုဖို့ရာအတွက်ဥတည်ပြီးတော့ရည်စူးပြီးတော့လုပ်လို့ရှိရင်အဲ့ဒီဒါနနဲ့သီလကအထောက်ပြုပါတယ်ဒီကတော့တရေတော့မရနိုင်ဘူး ဒါတော့ပဲရှိပါတယ်သူကတော့ဈာနလမ်းကြောင်းဆိုတာကတော့ကမ္မစုရသမာဓိကြီးမူလစုံကြီးကနေပြီးတော့ပေါ့လေဈာနလမ်းကြောင်းအဲ့ဒီဘက်ကခွဲလိုက်လို့ရှိရင်စံတရားတွေပေါ့လောကီစံတရားတွေအဲဒီဒီခုထဲမှာ စိတ်ဆူရှိမှုရအောင်လုပ်ပြီးတော့ဗောလေလောကီဆန်ရအောင်ဗောလေအဲဒါအထုတ်တာဆိုဒီမှာတော့သမထဆန်ရောက်ရင်အထုတ်တကြတာမဟုတ်တော့ဘုရားတော့အကျယ်ချဲ့ပြီးတော့မပြောတော့ကောင်းကြည်စာရုပ်ပြပါပဲကိညာအာယုတစ်ခုတည်းမှာစူးစိုက်ပြီးတော့ရှုလို့ရရှိတဲ့စိတ်ဆူရှိမှုဒါ သမထฌာနလို့ခေါ်ပါတယ်အာရမရူပနေฌာနလို့လည်းခေါ်ပါတယ်ခေါ်တာအလွယ်ဆုံးကတော့သမထฌာနပါလို့ဒုက္ခိယฌာနလို့လည်းခေါ်ပါတယ်တကယ်ဆန္ဒရအောင်အားထုတ်လို့ရှိရင်သူရဲ့အကျိုးကတော့ဓမ္မပြေမှာပေါ့လေတတန်းရှည်ရှည်နေရတဲ့ကြာကြီးနေရတဲ့တော့ ကျုပ်လိုက်တာနှစ်မျိုးရှိတဲ့ဇမကိနတိတ္တတာရှိတဲ့ဇမကိယုတ်တိတ္တတာရှိတဲ့ဇမကိပေါ့လေရုပ်လူတဲ့ပုဂ္ဂိုလ်ရဲ့ဆန္ဒအလိုက်ဆရာဆရာဒုက္ခိဇာတိအားထုတ်လို့ရှိရင်ဒုက္ခိဇာတိရသွားတဲ့အခါသူတို့ရည်စူးတဲ့အတိုင်းပေါ့လေဇမပြေမှာတာရှည်နေရပါတယ်။ အဲ့ဒါလိုရလို့တဲ့ပုဂ္ဂိုလ်ကြီးဈာနာလမ်းစီကိုလည်းရတာပါပဲဇန်တရားတွေအထုပ်ပါများတဲ့အခါကျတော့ပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်အရူပဇန်ဆိုတာဟောဒီသူဟာဒီအားကောင်းလာပါတယ် သမာဓိကြီးအားကောင်းလာလို့ရှိရင်ကာမိစနာအဆရှိတဲ့တုတ်ရှားပူလောင်တဲ့ဟာကြီးငြိမ်သွားတာဝတ်သွားတာဟိုကသမာဓိအားကောင်းသလိုငြိမ်ပြီးတော့ဝတ်သွားတာတုတ်ရှားမှုမရှိတော့ဘူးအေးတက်ကြီးရောက်လာအေးတက်ကြီးထွန်းမှုလာတော့ပေါ့တချို့အရာဝတ္ထုတွေဆိုလို့ရှိရင်ရေခဲတိတော်တွေထည့်ထားလို့ရှိရင်အေးတော့မှန်မှုကြောင့် တရားခံပစ္စည်းဟာတဘောလောက်တလားလောက်တရားခံတော့တာရှိပါတယ်ခရဝရှင်နဲ့ဤရဆိုလို့ရှိရင်၃ရောက်ဒီဂရီ180 190လောက်ထိပြီးတော့ဒီခါတော့ဘုံတိကျူကြီးငြိမ်ကြတော့တာပဲမလောက်နိုင်တော့အဲ့ဒီလိုအေးတယ်ကြီးလိုက်လို့ရှိရင်အဲ့ဒီပစ္စည်းဟာအကြာကြီးခံတယ် လှုပ်ရှားပူလောင်တယ်ဆိုတော့ဒါရှိမကောင်းဘူးလေအကြည့်ကြည့်ရှိရအေးတော့လွှမ်းလို့တော့ငြိမ်ပြီးတော့နေပြီဆိုလို့ရှိရင်ဒီဟာဒါရှိခန္ဓာကိုတဘာရီနဲ့နှိမ်ထားတော့និဝရဏခေါ်တဲ့လှုပ်ရှားပူလောင်မှုတွေဟာတခါတည်းကိုငြိမ်ပြီးတော့ကြာတော့အေးတတ်ပြီးရောက်လာတော့အဲ့ဒီစေရနာအရှိန်နဲ့ပဲသူတို့ဆံရပုံမှာ ဘဝတာရှိနေရတာတာရှိခန္ဓာတဲ့တော့အဲဒီလိုဖြစ်ကုန်ပါလားလောကီစံကြီးရထားရင်ထူးခြားတဲ့အသိဉာဏ်ဆိုအပင်ကြီးဆိုတာဒီဘက်ကသွားဒီဘက်လည်းသွားလို့ရပါရဲ့သူရဲ့အချိန်နဲ့ဆိုင်ရာဘုရားဘုံမှာဖြစ်ရတဲ့အခါကိုယ်ရဲ့သဘောကတော့မသိတာလားဘူး သူပြေလောကလို့မကြည့်တာလားဘူးသူကတော့ကိုတော့အိုးနေတာပဲဆိုတော့သူတို့စီမှာတော့နာတာတော့မရှိဘူးဖျားတာနာတာလည်းမရှိဘူးအဲနောက်ဆုံးဆန်ရှင်ခုံလို့တတန်းခုံတဲ့ခါလဲသူတို့လည်းသိရတာပဲကျိုးလည်းပဲဆန်ဒီအထုလို့တစ်ပန်းရောက်တာလည်းရှိတာကျိုးလည်းပဲဆန်ရှင်ခုံလို့အောက်ပြန်ကြတာလည်းရှိတာပဲအဲသူတို့လည်းပဲဟိုနာတိဒုက္ခပဲမကင်းသေးဘူး အဲ့တော့ဇာနာကြောင့်လက်ယုံနဲ့လည်းပဲမပြီးသေးဘူးဆိုတော့ပြပါတယ်အဲ့တော့ညာနာကြောင့်လက်ရမယ်တဲ့သစ္စာလေးပါးအဖန်တရားတွေကိုပိုင်ပိုင်ရှားရှားကြည့်မြင်နိုင်တော့တဲ့ဉာဏ်လမ်းရောက်လိုက်ရမယ်တော့ဒုက္ခသစ္စာအမှန်တရားတွေကိုပိုင်ခြားကြည့်ဖို့အတူရသည်စုပ်ပယ်နိုင်ဖို့ဒီလိုသစ္စာတွေမျက်မှောက်ပြုပြီးတော့မေဃသစ္စာတွေပွားဖို့အတိပယ်စိုက်ပွားဆိုတာပေါ့လေ သစ္စာလေးပါးတရားကိုပါလိတိတိပိနိုင်နဲ့ဉာဏ်လမ်းရောက်လိုက်ရမယ်အဲဉာဏ်လမ်းရောက်ရလည်းပဲတန်တူရှိပါတယ်လောကီဉာဏ်လမ်းရောက်နဲ့လောကုတ္တရာဉာဏ်လမ်းရောက်ဒီနည်းဖြင့်လည်းဥပဒနာလမ်းရောက်နဲ့အရိယာမေလမ်းရောက်ဒီနည်းဖြင့်ပုပ္ပဘာကမဲ့အရိယာမေရှေ့ပြေလမ်းရောက်နဲ့အရိယာမေလမ်းရောက်ဒီလို ကွဲခြားမှုတွေရှိပါတယ်ကွာအဲ့တော့ဒီနေ့ဥပဒနာလမ်းကြောင်းကစပြီးတော့ပြောပါမယ်ကမ္မစုဒ္ဒသမာဓိကြီးကခွဲထွက်လာတဲ့ဉာဏ်လမ်းကြောင်းလိုက်ပြီဆိုလို့ရှိရင်ပထမဆုံးဥပဒနာပေါ့ဝိဇ္ဇာဉာဏ်ကြီးဖြစ်ဖို့ဆိုတာကတော့အာယုံပေါ်ကစိတ်အားစိတ်ချိန်ခိုင်မြဲစွာရှုမှတ်ပါဆိုတော့ ကောင်းမှုပေါ်ကစိတ်အားဆိုင်ချိန်ကြမြတ်စွာရှိမှပါကိမှုပေါ်ကစိတ်အားဆိုင်ချိန်ကြမြတ်စွာရှိမှပါညီမှုပေါ်ကစိတ်အားဆိုင်ချိန်ကြမြတ်စွာရှိမှပါရှားမှုနာမှုစားမှုထိမှုထိမှုကိုယ်မှုစားမှုချွတ်မှုလမ်းမှုချောင်းမြတ်တော်ကတ္တမျိုးလုံးပြကြဖို့လာစားပါလေအဲ့ဒါလေးကြီးပေါ်ကိတ်ပေါ်ကိတ်မှာပေါ်ဒီစိတ်အားဆိုင် ကိုဒီပြေဝိရိယသာပြီးတော့ချိန်သားခိုက်ဖတ်ပါတဲ့အဲမှတ်ပါများလို့ရှိရင်စိတ်လေးတန်ရှင်းအဖြစ်ကင်းကောင်းခြင်းမှာပါဆိုတော့ဗောလေစိတ်ကလေးတွေဟာဒါတော့ကအညီကြီးတွေကခင်းဝေးပြီးတော့ဗောလေစိတ်ချက်တန်ရှင်းပြီးတော့ကြည်ရိပ်လာတော့တာပါပဲဒီမှာအဲဒီကျိုးတွေလိုလိုရလာတော့ပါပဲ ဒါပထမဆုံးအထုဇာယောဂီပုဂ္ဂိုလ်မှာအဲ့ဒီအချိုးကြီးပထမဆုံးရပါတယ်။အပုံကြီးကတော့ပြောပြီးပါပြီဒီမှာ။စိတ်နေစားရတန်ရှင်းကြည်လင်းလာလို့ရှိရင်ကြည်ကြည်မှုဆိုတာပေါ့လေ။ဒါကလည်းလှုပ်ရှားတဲ့သမာဓိဒေါသနဲ့လှုပ်ရှားတဲ့ဟာကလည်းမရှိတော့ဘူးသမာဓိတွေပြည့်လာတာပဲ။အာယုံမှာစိုက်စိုက်ကြနေတာဘုရား။ ဟွန်းယုံနာနှမျိုးကြောင်းနေချိုးဒီရုပ်မှန်ပါတဲ့ပထမဆုံးယုံနဲ့နာခွဲတယ်ထောက်ဆက်ရှိနေလို့ရှိရင်အချင်းချင်းကြောင်းကျိုးဆက်ဆက်ပုံလေးတွေကထိလာတော့ယုံနာတည်တဲ့အတွက်ရနိုင်တဲ့အကျိုးတွေကြောင်းကျိုးဆက်ဆက်တည်တဲ့အတွက်ရနိုင်တဲ့အကျိုးတွေပယ်သိနေရာတွေပယ်တယ်ဘောလေအရင်ကပြောတဲ့အတိုင်းပါနောက်ဆက်လက်ရှိနေလို့ရှိအောင်ပြည့်အတိဆက် ဒါလေးကြီးကြည့်လာတာဟောင်းကြီးကြောင်းလည်းဖြစ်ကြောင်းလည်းပြီးတော့ဖြစ်နေတာအမျိုးမျိုးပေါ့လေပေါ်ပြီးတော့ကြောက်တာမမြဲတာလေးဟောင်းကြီးကြောင်းလည်းဖြစ်စိတ်စိတ်ကြည့်ရပါဆိုတော့ကြောင်းလည်းပြီးတော့ဖြစ်နေဆိုတော့မမြဲတာပေါ့မြဲတာလေးချင်းရတယ်ကြီးကြည့်လာတာမမြဲတာဆိုတာကတည်တာတည်တာမကောင်းဒါမကောင်းတာပဲကြည်တာပဲ ဒါတွေကလည်းပဲဇီဝတက်လည်းမပါဘူးပရမတက်လည်းမပါဘူးသူဓမ္မလမ်းကြောင်းတိုင်းသွားနေတာပေါ့လေဒီထဲမှာအတ္တမပါဆိုတာသဘာဝစစ်တယ်ပဲဆိုတာအဲဒီရှင်းရလေးတွေကြည့်ရတာပဲဒီနည်းနဲ့ပဲမမြဲပုံရှင်းရပုံသူသဘောတိုက်ဖြစ်ပုံခေါ်တဲ့ရှင်းရဆုံးလေးကြည့်မြင်လာတာအဲဒါညာလမ်းကြောင်းလိုက်တဲ့အတွက်ဝေဒနာညာလေးတွေဖြစ်လာတာ ဝိပဿနာဆိုတာကြောင်းကျိုးစေရုပ်နဲ့တရားတွေပေါ်မှာပို့ပြီးတော့ပြောက်သွားဖို့ပေါ်လဲပြောက်နေတဲ့ရှင်းရဖို့သူသဘောတိုက်သူဖြစ်ပုံဆိုတာပေါ့လေရှင်းရဆုံးပေါ့လေအောင်းအောင်းတိပြောင်းလဲပြီးတော့ဖြစ်ပုံလေးကိုအမျိုးမျိုးအပုံကိုအနေထားမျိုးနဲ့ပေါ့လေပဿနာမြင်တဲ့ညာနဲ့အဲဒါဥပဒနာညာတွေပေါ့ဒါဥပဒနာလမ်းကြောင်းလိုက်တဲ့အတွက်ဥပဒနာညာတွေဖြစ်လာတာပေါ့တိတာကတော့ အတိအဖြစ်ပေါ်တဲ့အာယုံလေးဟောဒီဒုက္ခသစ္စာတွေကိုသိတိတော်တာပါပဲအခုလိုမျိုးနဲ့ဒီယောဂိယမက္ခခေါ်တဲ့ပုဗ္ဗဘာကမက္ခပေါ့လေဝိပဿနာလမ်းကြောင်းဖြောင်းမြောက်လျှောက်နေတာ ပုံများကြီးပေါ်လုံးပေါ်ဆဲမှာရှုလို့အမျက်ရှင်သဘောပဲခေါ်တယ်ဥပဒနာဉာဏ်ကြီးဖြစ်နေပြီဆိုရင်ပေါ်တိုင်းပေါ်တိုင်းအာယုဒုက္ခသစ္စာထွက်တဲ့တရားကိုတည်နေပြီဆိုရင်အမှန်တမ်းမတည်ရင်တွေ့တာမှုဆာလောင်မှုတွေ့တာမှုတဏှာဖြစ်တတ်တယ်ရှုရှုတွေကတည်သွားပြီဆိုလို့ရှိရင်ဆာလောင်မှုတွေ့တာ ကွယ်တာမှုရှိတော့ဖြစ်ခွင့်မရသူ့နေရာမပေးတော့ဘူးအလင်းရောက်တော့အမောင်ပြောက်ဆိုတာမဟုတ်တော့လေတိတာလည်းပဲမတိလည်းပြောက်သွားတာပဲမတိလည်းဖြစ်ခွင့်မရဘူးမတိရင်တွေ့တယ်မတိလို့တွေ့တာလည်းမလာတော့ဘူးခြာလုံးတဲ့သဘောပေါ့လေတွေ့တဲ့သဘောအဲ့ဒါကြီးတရေမရှိတော့ဘူးအကြောင်းကြီးဖြစ်ခွင့်မရဘူးဒီမှာ အဲ့ဒါသူရိယသစ္စာပယ်တယ်ခေါ်တယ်ဒုက္ခသစ္စာပိုက်ချကြည့်ခြင်းဖြင့်ပိုင်ပိုင်နဲ့ကြည့်ရတဲ့အဲဒီရှုဖွယ်အာယုံမှာခန္ဓာတာယာတတ်မဲ့မှုဆွဲလန်းမှုရှိတဲ့အဲဒီတိတိသွားတာတိသွားတဲ့အဝိဇ္ဇာလည်းချုပ်သွားတယ်ဆာလမှုလည်းချုပ်သွားတယ်ဆွဲလန်းမှုလည်းချုပ်သွားတယ်အကိဋ္တဝတ္တကြီးဖြစ်တဲ့ဖြစ်ခွင့်မရဘူးဗောဓမာ အဲဒါလို့ကိလေသာကိုချုပ်သွားတာပဲချုပ်သွားပြီဆိုလို့ရှိရင်သူ့အကြောင်းပြုပြီးတော့ကာမကိုလည်းပဲဖြစ်ခွင့်မရတော့ကာမကိုဖြစ်ပါမှဥပက္ခကိုလည်းလာရတာကိုအဲကာမဝတ္တအဲဒါလည်းမရှိတော့ဥပက္ခဝတ္တလည်းမရှိတော့ဒီနည်းနဲ့ပဲကိလေသာဝတ္တကာမဝတ္တဥပက္ခဝတ္တတဲ့ ချုပ်ရင်းသွားတာချုပ်ရင်းဆိုတာတည်ငါဘောဝိပဿနာဉာဏ်ဖြစ်တဲ့အခိုက်အတန့်တွေမှာဒါဝိပဿနာဉာဏ်နဲ့ဝိပဿနာဉာဏ်ဖြစ်လို့ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာဝတ္တတွေပေါ့အဲဒါတွေချုပ်ရင်းသွားတာအဲဒါတည်ငါនិရောဓခေါ်တယ်ပုပ္ပဘကမေတ္တိဒီမှာပွားနေတာအာစိတ်တာဆွေမြတဲ့တိဖြစ်တာသမာဓိတွေဖြစ်တာတမောယမတမ တတိကမ္မသမာဓိတွေဖြစ်လာ။ဟောင်းလေးမဆင်းရဲတဲပြီးတော့သဘောမှန်လေးတည်ပြီးတော့သမာဓိတိမဲ့ကလေးတွေဖြစ်လာဥပဒနာသမာဓိတိ။ဒီလကလည်းပြည့်စုံဖြစ်နေပြီ။တနည်းအားဖြင့်စေနာတိလတွေလည်းပါနေပြီ။စေနာတိလ၃ခုနဲ့သမာဓိအဲစေနာတိလတိတ်္ခာ၃ခုနဲ့သမာဓိတိတ်္ခာ၃ခုပညာတိတ်္ခာ၂ခုဆိုတော့ အဲ့ဒါကမဂ္ဂင်၈ပါးဖြစ်တော်ပါတယ်အဲ့ဒါဟာလောကီနယ်ထဲမှာပေါ့လေကိုဘုဒ္ဓံဖြစ်တဲ့လောကီယမဂ္ဂလို့လည်းခေါ်တယ်အရိယမေရှေ့ကြီးရှေ့ပိုင်းမဲ့ကိုပုပ္ပဘာကမက္ခလို့လည်းခေါ်တယ်။ကျောင်းကျိုးတဲ့ယုံနာတရားတွေမှာမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆုံးကိုတိတဲ့ ဥပဒနာမက္ခလို့လည်းခေါ်ပါရဲ့ဒီမှာအဲ့ဒါဒီဖြစ်သွားတာတိပဲဆိုင်ပွားဆိုတာပါလေလင်ရင်းပေါ်လာတဲ့ဒုက္ခသစ္စာပိုက်ချကြည့်ခြင်းဖြင့်ဒုရိယသစ္စာပယ်မှုနိရောဓသစ္စာဆိုင်မှုလက္ခသစ္စာပွားမှုလို့ဒီပဲနေတဲ့တခါလည်းပြီးသွားတာ ဒုက္ခမြင်ပြီးတော့ဗောလေကြံတဲ့ဟာတွေအလိုလိုပယ်မှုစိုက်မှုပွားမှုအလိုလိုပြီးသွားတာဒုက္ခမြင်ကကျွင့်သစ္စာမှစွာသိမှုပြီးတဲ့ဘလို့ခုတာတော့သစ္စာလေးပါးတခါလဲပါသွားတာပဲရှုလို့ဒီတိုင်းဒီတိုင်းဝိပဿနာဉာဏ်နဲ့ဖြစ်တိုင်းဖြစ်တိုင်းဒုက္ခသစ္စာသိလိုက်တာလည်းဒုက္ခသစ္စာပယ်မှု လျောသစ္စာမျက်မှောက်ပြုမှုနဲ့မဂ္ဂသစ္စာပွားမှုတဲ့သိဖို့တန်တာပဲအရှုလို့ဒီတိုင်းဒီတိုင်းမှာအဲ့ဒါလေးအမျက်တွေထွက်နေတာပဲအရှုရင်မသိရှုပေမဲ့ပေါ်စားရှုလို့ရှိရင်အဲ့ဒါလေးဆုံးရှုံးနေတာပဲဒါပဲအစစ်ကနိုင်မလားပေါ့လေဒီပဲဆက်ပွားဆိုတာပေါ့လေပေါ်လာတဲ့ဒုက္ခသစ္စာကြီးပမေရှာတိခြင်းဖြင့်သူရဲ့သစ္စာပဲမှု တင်းကလီတော့လည်းစိုက်မှုလောကီယမဲ့ပေါ်လေဒါတွေပွားမှုပေါ်လေပြီးတော့အဆုံးကျုံရအောင်ပေါ်လေကြိုးစားအထုတ်ပြီးပေါ့ဘုရင်လေးနဲ့ထိုက်တွန်းပါလေအဲနောက်ပိုင်းညာလာလမ်းကြောင်းကတော့ပြောကြရရှိနေပါသေးတယ်ဒီနေ့ကတော့တဏှာကြီးကျော်သွားတော့မလို့ဒါပဲရကြအောင်ဆိုနိုင်